အခန်းကြီး9အငယ်1မှ6ယေရုရှလင်မြို့ပျက်စီး၍အနှစ်80လွန်စေမည်ဟုဒါဝရဖျား၏ဗျာဒိတော်ကိုပရောဖက်ယေရမိခံဘူးသည်ဖြစ်၍ခါလဒဲနိုင်ငံကိုအစိုးရသောမေဒီအမျိုးအာရွှေရုသားဒါရိနန်းဆန်ပထမနှစ်တွင်ငါဒံယေလသည် ထိုနှစ်ပေါင်းအရေအတွက်ကိုစံစာအားဖြင့်သိရသောကြောင့်အစာကိုရှောင်လျက် ရှောတေဝတ်ကိုဝတ်လျက်ပြာနှင့်လူလျက်အရှင်ဖျားသခင်ထံတော်သို့ချင်းကပ်၍ဆုတောင်းပတနာပြု၏ထိုတို့အပြစ်ကိုပေါ်ပြတောင်းပန်၍ငါကိုးကွယ်သောဖျားသခင်ထာဝရဖျားထံငါပြုသောပတနာဟုမူကားကိုတော့ကိုချစ်၍ပညာတော်တို့ကိုစောင့်တော်သူတို့အားတစ္ဆာတော်မပြည့်ဂျူနာတရားကိုစောင့်တော်မူထသောအလွန်ကြီးမြတ်၍ ကြောက်ရွံ့ဖွယ်ဖြစ်တော်မူသော အရှင်ဘုရားသခင်အကျွန်ုပ်တို့သည် ပြစ်မှားမိပါပြီဒုစရိုက်ကို ပြုမိပါပြီမတရားသဖြင့်ကျင့်မိပါပြီပုန်ကန်မိပါပြီစီရင်ထုံးဖွဲ့တော်မူသောတရားလမ်းမှလွှဲမိပါပြီအကျွန်ုပ်တို့၏ရှင်မင်းမင်းသားအသက်ကြီးသူမှဆ၍ပြည်သူပြည်သားအပေါင်းတို့အားကိုရော၏အခွင့်နှင့်ဟောပြောသောကိုရော၏ကျွန် ပရောဖက်တို့၏စကားများကို အကျွန်ုပ်တို့သည်နားမထောင်ဘဲနေကြပါပြီ။အိုဘုရားရှင်၊ကိုယ်တော်သည်တရားနှင့်ဆိုင်တော်မူ၏။ကိုယ်တော်ကိုပြစ်မှားသောအပြစ်ကြောင့်နှင်ထုတ်တော်မူ၍၊နီးသောပြည်၊ဝေးသောပြည်၊အရပ်ရပ်တို့၌နေရသောယုဒပြည်သူ၊ယေရုရှလင်မြို့သားမှစ၍ ဣဒရေလလူအပေါင်းဒီဟုသောအကျွန်ုပ်တို့သည်ယနေ့၌ရှိသည့်အတိုင်းမျက်နာပြက်ခြင်းနှင့်ဆိုင်ကြပါ၏။အိုဖျားရှင်ကိုရော့ကိုပြစ်မှားသောကြောင့်အကျွန်ုပ်တို့၏ရှင်မြင်းမင်းသားအသက်ကြီးသူမှဆက်၍အကျွန်ုပ်တို့သည်မျက်နာပြက်ခြင်းနှင့်ဆိုင်ကြပါ၏။အကျွန်ုပ်တို့သည်ကိုရော့ကိုပုန်ကန်တော်လဲအကျွန်ုပ်တို့အရှင်ဖျားသခင်သည်ဂိူနာကို ပြခြင်းအပြစ်ကိုဖြေရှင်းခြင်းအခွင့်နှင့်ဆိုင်တော်မူ၏ အကျွန်ုပ်တို့၏ဘုရားသခင်ထာဝရဘုရားသည်ကျွန်တော်ရင်းပရောဖက်တို့ဖြင့်အကျွန်ုပ်တို့၌ထားတော်မူသောပညတ်တရားတော်လမ်းသို့လိုက်ခြင်းငှါ၊ဗျာဒိတ်တော်အသံကိုအကျွန်ုပ်တို့သည်နားမထောင်ဘဲနေကြပါပြီ။အကယ်စင်စစ်ဣသရေလအမျိုးသားအပေါင်းတို့သည်ဗျာဒိတ်တော်အသံကို နားမထောင်၊လွှဲသွား၍ပညတ်တရားတော်ကိုလွန်ကျူးကြပါပြီ။သို့ဖြစ်၍ကိုယ်တော်ကိုပြစ်မှားသောအပြစ်ကြောင့် ကျိန်ဆိုတော်မူခြင်းဒီဟုသောဘုရားသခင်၏ကျွန်မောရှေ၏ပညတ်တိကျမ်း၌မှတ်သားသောအကျိန်ကိုအကျွန်ုပ်တို့အပေါ်သို့သွန်လောင်းတော်မူ၏အကျွန်ုပ်တို့တစ်ဖက်ကျွန်ုပ်တို့ကို အုပ်သောတရားသူကြီးတို့တစ်ဖက်၌မိန်တော်မူသောစကားတော်ကိုတည်စေ၍အကျွန်ုပ်တို့အပေါ်မှာကြီးစွာသောဘေးဥပါကို ရောက်စေတော်မူပြီးအကြောင်းမူကားယေရုရှလင်မြို့၌ဘေးရောက်တကဲ့သို့ကောင်းကင်အောက်တွင်အဘယ်ရ၌မျှ မရောက်စဘူးပါ။မောရှေ၏ပညာတိကျမ်းစာ၌မှတ်သားသည့်အတိုင်းဤဘေးဥပရှိသည်မြသည်အကျွန်ုပ်တို့အပေါ်မှာ ရောက်ပါပြီ။အကျွန်ုပ်တို့သည်ဒုစရိုက်များကိုရှောင်၍တမာတရားကို နားလည်ခြင်းအလိုငှာအကျွန်ုပ်တို့ဖျားသခင်သာဝရဖျားထံတော်၌မတောင်းမှန်ဘဲနေကြပါပြီတကားထိုကြောင့်သာဝရဖျားသည်ဘေးဥပကိုစောင့်၍အကျွန်ုပ်တို့အပေါ်သို့ရောက်စေတော်မူပြီး အကျွန်ုပ်တို့၏ဘုရားသခင်ထာဝရဘုရားသည်ပြုတော်မူသမျှတို့၌ဖြောင့်မတ်တော်မူ၏။အကျွန်ုပ်တို့သည်ဗျာဒိတ်တော်အသံကိုနားမထောင်ဘဲနေကြပါပြီတကား။ကြီးသောလက်တော်ဖြင့်ကိုယ်တော်၏လူတို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်၍ယနေ့၌ရှိသည်အတိုင်းအသရေတော်ကိုထင်ရှားစေတော်မူသောအကျွန်ုပ်တို့၏အရှင်ဘုရားသခင်၊အကျွန်ုပ်တို့သည် ပြစ်မှားမိပါပြီမတရားသဖြင့်ပြုမိပါပြီအိုဖျားရှင်ဖြောင့်မတ်တော်မူခြင်းတရားတော်ရှိသမျှတို့နှင့်ညီတန်ရှင်းသောတောင်တော်ဒီဟုသော ကိုတော်ဤယေရုရှလင်မြို့မှ ပြင်းစွာသောဒေါသအမျက်တော်ကို လွှဲတော်မူပါဟု အကျွန်ုပ်တောင်းပန်ပါ၏အကြောင်းမူကားအကျွန်ုပ်တို့အပြစ်များမှဆ၍ဘိုးဘေးတို့၏အပြစ်များကြောင့်ယေရုရှလင်မြို့နှင့် ကိုရောဤလူစုသည်ပတ်ဝန်းကျင်၌ရှိသော သူတို့တွင်ကဲ့ရဲ့เสียအကြောင်းဖြစ်ပါ၏ယခုမူကားအကျွန်ုပ်တို့ဖျားသခင်ကိုရောဤကျွန်ပြုသောပတနာစကားကိုနားထောင်တော်မူပါစိတ်ညံလျက်ရှိသောတန်ရှင်းရာဌာနတော်ကိုဘုရားရှင်၏အကျိုးတော်ကြောင့်မျက်နာတော်ရောင်ခြည်ကိုထွန်းလင်းစေတော်မူပါအကျွန်ုပ်၏ဘုရားသခင်နားတော်ကိုလှည့်၍နားထောင်တော်မူပါ မျက်စိတော်ကိုဖွင့်၍အကျွန်ုပ်တို့ ပျက်စီးရာများကို၎င်း၊နာမတော်ဖြင့်သမုတ်သောမြို့ကို၎င်းကြည့်ရှုတော်မူပါ။အကျွန်ုပ်တို့သည် ကိုယ်ကုသိုလ်ကို အမှီမပြု၊မဟာကရုဏာတော်ကိုသာအမှီပြု၍ပဌနာစကားကို ရှေ့တော်၌ဆပ်ကပ်ပါ၏။အိုဘုရားရှင်၊နားထောင်တော်မူပါ။အိုဘုရားရှင်၊အပြစ်ကိုလွှတ်တော်မူပါ။အိုဘုရားရှင်၊နားထောင်၍ပြုတော်မူပါ။အကျွန်ုပ်၏ဘုရားသခင်၊ကိုယ်တော်အတွက်ဖင့်နွှဲတော်မမူပါနှင့် ကိုတော်ဤမြို့ကိုတော်ဤလူစုသည် နာမတော်ဖြင့်သမုတ်ချင်းရှိပါသည်ဟုဆုတောင်းပတနာပြု၏အငယ်20မှ23ထိုတို့ဆုတောင်းပတနာပြု၍ကိုအပြစ်ကို၎င်းအမျိုးသားချင်းဣဒရလဒရီအပြစ်ကို၎င်းပေါ်ပြတောင်းပန်၍ငါကိုးကွယ်သောဘုရားသခင်တန်ရှင်းသောတောင်းတော်အဖို့ငါပြုသောပတနာစကားကိုငါ၏ဘုရားသခင်သာရဘုရားရှေ့တော်၌ ဆက်ကလျက်နေ၍ဆူတောင်းသောအမှုမပြီးမီမွဲဆိုစဉ်တွင်ယခင်ဗျာဒိတ်ယူပါယုံ၌ထင်ရှားသောသူဂါပြေလသည်လင်းမြန်စွာ ပြန်၍လာသည်ဖြင့်ညံဥယံပူဇော်ချိန်၌ငါရှိရာသို့ရောက်၍နှုတ်ဆက်လျက်အချင်းဒံယေလငါသည်တင်၌ဉာဏ်ပညာတိုးပွားစေမိအကြောင်းထွက်လာပြီးတင်သည်ဆူတောင်းဆပြုသောအခါအမိန်တော်ရှိသည်ဖြစ်၍တင်အားကြားပြောခြင်းကငါရောက်လာပြီး သင်သည်အလွန်ချစ်အပ်သောသူဖြစ်၏ထိုကြောင့်ဗျာဒိတ်တော်အချက်ကိုဆင်ခြင်၍နားလျာသောအခွင့်ရှိ၏အငယ်24မှ29လွန်ကျူးခြင်းအမှုကို စီးတား၍အပြစ်ကိုတစိ့ခတ်စေခြင်းဟ၎င်းဒုစရိုက်အပြစ်ကိုဖြေရှင်း၍သာဝရကုသိုလ်ကို တွင်းစေခြင်းဟ၎င်းဗျာဒိတ်ယူပါယုံနှင့်အနာဂတ်ဗျာဒိတ်တော်တို့ကိုတစိ့ခတ်၍ အလွန်တန်ရှင်းသောအယက်ဌာနကိုလိမ့်စေခြင်းဟာ၎င်းတည်င်း90ကိုတင်ဤအမျိုးသားချင်းအဖို့နှင့်တင်ဤတန်ရှင်းသောမြို့အဖို့ဆုံးဖြတ်ခြင်းရှိ၏ထိုကြောင့်ယေရုရှလင်မြို့ကိုတဖန်တီထောင်ပြုစုစေခြင်းဟာအမိန်တော်ရှိသည့်နေ့မှစ၍ခရစ်တော်သခင်ဤလက်ထက်တိုင်အောင်ခုနှစ်တည်င်းနှင့်62တည်င်းကြာလိမ့်မည်ဟုတိမှနားလေလောအနောက်ရှက်ခံရသော ကာလ၌ မြို့လမ်းကိုတဖန်တီထောင်ပြုစုရမည်ဟုစီရင်ဆုံးဖြတ်ခြင်းရှိ၏ထိုတည်င်း62တည်င်းလွန်ပြီးမှ ခရစ်တော်သည်အခွင့်မရဘဲအသေးသက်ခြင်းကိုခံရလိမ့်မည်ထိုနောက်မှလာသောသခင်ဤလူတို့သည်မြို့တော်ကို၎င်းတန်ရှင်းရာဌာနကို၎င်း ဖြိုဖျက်ကြလိမ့်မည်ရေလွှမ်းမိုးသောအားဖြင့် ဆုံးရှုံးခြင်းဖြစ်လိမ့်မည်အဆုံးတိုင်အောင်စစ်တိုက်ခြင်းပစ္စည်းရာနှင့်ဆိုင်သောစီရင်ဆုံးဖြတ်ခြင်းရှိလိမ့်မည် ။ထိုသိတင်းတွင် လူအများတို့နှင့်ပဋိညာဉ်ဖွဲ့ခြင်းရှိ၍၊ထိုသိတင်းတဝက်တွင်ယဇ်ပူဇော်ခြင်းနှင့်ဆက်ကပ်ခြင်းကို ပပျောက်စေလိမ့်မည်။ရွံရှာဘွယ်သောအရာ၏အထွဋ်အပေါ်သို့ဖျက်ဆီးသောသူသည် ရောက်၍၊စီရင်ဆုံးဖြတ်သောသုတ်သင်ပယ်ရှင်းခြင်းသည်ပျက်စီးအပ်သောသူတို့ကို မလွှမ်းမိုးမှီတိုင်အောင် ထိုသို့ ဖြစ်လိမ့်မည်ဟု ကြားပြော၏။